အခန်းကြီး7အငယ်1မှ7တို့ဖြစ်၍တင်းဒီတင်းဖျားသခင်တရဖျားကိုချစ်ရမည်စီရင်ထုံးဖွဲ့တော်မူချက်မှားထားတော်မူသောပညာတော်တို့ကိုအစဉ်စောင့်ရှောက်ရမည်တင်းဖျားသခင်တရဖျားဆုံးမတော်မူခြင်းကို၎င်းဘုံအာနုဘော်တော်ကို၎င်းအာကြီးသောလေယုံဆန့်တော်မူခြင်းကို၎င်းထူးဆန်းသောတကူတော်ကို၎င်းအေဂုတုပြည်၌အေဂုတုရှင်မြေဖာရောမင်းနှင့် ပြည်သူပြည်သားများတို့အားပြုတော်မူသောအမှုကို၎င်းအဂုတုစစ်သူရဲ့အလုံးရင်ဒီဟုသောမြင်းစည်းသူရဲ့ယထာစီသူရဲ့တို့အားပြုတော်မူသောအမှုကို၎င်းတင်တို့ကိုလိုက်သောသူတို့ကို အေးဒုံပင်နေရေလွှမ်းမိုးစေ၍ယနေ့တိုင်အောင် ဖြစ်စည်းတော်မူကြောင်းကို၎င်းဤအရက်တို့မရောက်မီတော၌လှဲ့လေစဉ်တွင်တင်တို့အားပြုတော်မူသောအမှုကို၎င်းရုဘင်အမျိုး ဧလျဘသားဒါသန်နှင့်အဘိယံတို့အားပြုတော်မူသော အမှုကို၎င်းမြေကြီးသည်မိမိကတွင်ကိုဖွင့်၍သူတို့နှင့်အိမ်သူအိမ်သားများတဲများ သူတို့၌ရတတ်သမျှသောဥစ္စာပစ္စည်းများကိုဣဒေလအမျိုးသားတို့အလယ်၌မြို့ချောင်းကို၎င်းမတိမမြင်သောတင်တို့၏သားသမီးတို့အားငါမပြောတင်တို့ကိုယ်တိုင်တိမှတ်ကြလောထာဝရဘုရားပြုတော်မူသော အမှုကြီးအလုံးစုံတို့ကို င်တို့သည်ကိုယ်တိုင်မြင်ကြပြီ။ထိုကြောင့်သင်တို့သည်သွား၍ဝင်စားလတံ့သောပြည်ကို ကြီးစွာသောခွန်အားနှင့်ဝင်စားမည်အကြောင်း၊ထာဝရဘုရားသည်သင်တို့၏ဘိုးဘေးတို့နှင့် သူတို့အမျိုးအနွယ်အားပေးခြင်းငှါကျိန်ဆိုတော်မူသောပြည်၊နို့နှင့်ပျားရည်စီးသောပြည်၌သင်တို့အသက်တာရှည်မည်အကြောင်း၊ယနေ့ငါမှာထားသမျှသောပညတ်တို့ကိုစောင့်ရှောက်ရကြမည်။သင်တို့သွား၍ဝင်စားလတံ့သောပြည်သည်ကား၊ယာလုပ် တကဲ့သို့မျိုးစစ်ကျဲ၍ခြေဖြင့်ရေလုံးရသောပြည်တည်ဟုသောတင်တို့ထွက်လာသောအေဂုတုပြည်နှင့် တူသည်မဟုတ်တင်တို့တွား၍ဝင်စားလက်တန်သောပြည်သည်တောင်များခြိုင်များနှင့်ပြည့်စုံ၍မိုးရေကိုတောက်သောပြည်တင်တို့၏ဘုရားသခင်သာရဘုရားပြုစု၍တနှစ်ပတ်လုံးကြီးစုတော်မူသောပြည်ဖြစ်၏အငယ်73မှ25 သင်တို့ဖျားသခင်သာရဖျားကိုစိတ်နှလုံးအကျွင့်မဲ့ချီ၍အမှုတော်ကို ဆောင်ရွက်မိအကြောင်းယနေ့ငါမှားထားသမျှသောပညာတို့ကိုစိစိနားထောင်လျင်သင်တို့သည်စပန်းစပြည့်ရီစီတို့ကိုစုသိမ့်စေခြင်းဟာအရင်မိုးနောက်မိုးဒီဟုသောသင်တို့ပြည်နှင့်ဆိုင်သောမိုးရေကိုငါပေးမည်သင်တို့သည်ဝါစွာဆိုင်ရမည်အကြောင်းသင်တို့တရိษံများအဖို့လွင်ပြင်၌မြက်ပင်ကိုငါပေါက်စေမည်။ သင်တို့သည်မိစ္ဆာဒိဋ္ဌိအယူကိုဆွဲ၍လမ်းမလွှဲ၊အခြားတပါးသောဘုရားတို့ကိုဝတ်ပြုကိုးကွယ်ခြင်းနှင့်ကင်းလွတ်မည်အကြောင်းကိုယ်ကိုကိုယ်သတိပြုကြလော့။သို့မဟုတ်ထာဝရဘုရားသည်အမျက်တော်ထွက်၍မိုဃ်းမရွာ၊မြေ၏အသီးအနှံကိုမဖြစ်စေခြင်းငှါမိုဃ်းကောင်းကင်ကိုပိတ်တော်မူမည်။ထာဝရဘုရားပေးတော်မူသော ကောင်းမွန်သောပြည်၌သင်တို့သည်အလျင်အမြန်ပျောက်ပျက်ကြလိမ့်မည် သို့ဖြစ်၍ငါဟောပြောသောဤစကားကိုစိတ်နှလုံး၌တွင်ထား၍လက်၌လက္ခဏာတက်တည်ဖို့ရာ၎င်းမျက်စိကြားမှတင်းချစ်ကဲ့သို့၎င်းခြီထားရကြမည်ထိုစကားကိုသင်တို့သည်အိမ်၌ထိုင်လျက်နေသည်ဖြစ်စေခยีသွားသည်ဖြစ်စေအိပ်လျက်ထလျက်ရှိသည်ဖြစ်စေဟောပြော၍သာသမီတို့အားတွင်တင်ရကြမည်အိမ်တကားမြို့တကား၌လည်းရေးထားရကြမည် သို့ပြုလျှင်ထာဝရဘုရားသည်ဘိုးဘေးတို့အား ပေးခြင်းငှါကျိန်ဆိုတော်မူသောပြည်၌သင်တို့အသက်၊သားသမီးများအသက်တာသည်ကောင်းကင်၌အသက်တာရှည်သကဲ့သို့ မြေကြီးပေါ်မှာတာရှည်ရလိမ့်မည်။သင်တို့သည်သင်တို့၏ဘုရားသခင်ထာဝရဘုရားကို ချစ်သောစိတ်နှင့်လမ်းတော်သို့လိုက်၍ကိုယ်တော်၌ဆည်းကပ်မှီဝဲမည်အကြောင်း၊ငါမှာထားသမျှသောဤပညတ်တို့ကိုကျင့်အံ့သောငှါသတိနှင့်စောင့်ရှောက်လျှင်၊ ထာဝရဘုရားသည်ဤလူမျိုးခပ်သိမ်းတို့ကိုသင်တို့ရှေ့မှနှင်ထုတ်တော်မူသဖြင့်၊သင်တို့သည်ကိုယ်ထက်အားကြီး၍များပြားသော လူမျိုးတို့ကိုအစိုးရကြလိမ့်မည်။သင်တို့သည်ခြေနှင့်နင်းသမျှသောအရပ်ကိုပိုင်သဖြင့်၊တောမှစ၍လေဗနုန်တောင်တိုင်အောင်၎င်း၊ဥဖရတ်မြစ်ကြီးမှစ၍ပင်လယ်ကမ်းနားတိုင်အောင်၎င်း၊မြေတပြင်လုံးသည်သင်တို့၏နိုင်ငံအဝင်ဖြစ်လိမ့်မည် သင်တို့ရှေ့မှအဘယ်သူမျှမရက်မနေနိုင်အောင် သင်တို့နင်းသောမြေအရ၌ရှိသောသူအပေါင်းတို့သည်သင်တို့ကိုကြောက်ရွံ့ထိတ်လန့်မည်အကြောင်းသင်တို့၏ဘုရားသခင်သာရဘုရားသည်ဂတိတော်ရှိသည့်အတိုင်းပြုတော်မူမည်အငယ်26မှ32ယနေ့ကောင်းကြီးပေးခြင်းနှင့်ကြင်ခြင်းတည်းဟုသောဤနှစ်ပါးကိုသင်တို့ရှေ့မှငါထား၏ယနေ့ငါဆင့်ဆိုသော သင်တို့ဘုရားသခင်ထာဝရဘုရား၏ပညတ်တော်တို့ကိုနားထောင်လျင်မူကားကောင်းချီးပေးခြင်းသင်တို့ဘုရားသခင်ထာဝရဘုရား၏ပညတ်တော်တို့ကိုနားမထောင်ယနေ့ငါမှားထားသော လမ်းမှလွှဲဆောင်၍မတိဘူးသောအခြားတစ်ပါးသောဘုရားကိုမှီဝဲစည်းကပ်လျင်မူကားကြိမ်ချင်းကိုငါထား၏သင်တို့သည်တွား၍ဝင်စားလက်တန့်သောပြည်သို့သင်တို့၏ဘုရားသခင်ထာဝရဘုရားသည်ဆောင်းတွင်းတော်မူပြီးမှ ကောင်းကြီးမင်္ဂလာကိုဂေရဇိမ်တောင်ပေါ်၌၎င်း၊ကျိန်ခြင်းကိုဧဗလတောင်ပေါ်၌၎င်းတင်ထားရကြမည်။ထိုတောင်တို့သည်ယော်ဒန်မြစ်အနောက်၊နေဝင်ရာဘက်မှခါနနိလူတို့နေရာအရပ်တည်းဟူသောမောရေသပိတ်တောအနား၊ဂိလဂါလမြို့နှင့်ဆိုင်သောလွင်ပြင်၌ရှိသည်မဟုတ်လော။သင်တို့၏ဘုရားသခင်ထာဝရဘုရား ပေးတော်မူသောပြည်ကိုဝင်စားခြင်းငှါယော်ဒန်မြစ်တဘက်သို့ကူးသွား၍ ထိုပြည်ကိုဝင်စားလျက်နေရကြမည်ယနေ့ငါထားသမျှသောစီရင်ထုံးဖွဲ့ချက်တို့ကိုကျင့်အံ့သောငါစောင့်ရှောက်ရကြမည်